ရှင်မဟာဗောဓိမံဆရာတော်ဘုရားကြီးတတ္တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌3ရက်4လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်သူပြီးခဲ့တဲ့ရက်ဒီကကျက်မာကြီးရဲ့ကျက်ဥဝါနေကျက်ကောင်ပေါ့ပုံဒီလိုပြောခဲ့တယ်နော်အေးတို့တမထဆိုတာကျက်ဥဥဆိုလိုပဲစိတ်ကိုပြီးလို့နေလို့ပါလေ ဝိပဿနာကြတော့အဲ့ဒီကြီးလုံးတဲ့စိတ်ထဲကနေပြီးအထီးဘယ်လိုထိသိဘယ်လိုသိဒါကိုပွင့်အောင်ပေါ့အောင်လုပ်အောင်ပါပဲဒါကိုဥပမာပေးတာဟင်အဲ့တော့ကျက်မကြီးကဟိုပထမဥဒါပြီးမှဒုတိယကြတော့ကောင်းပေါအောင်လို့ဒီလိုထင်နေအဲ့တော့တို့ယောဂီတွေကြတော့ပထမ စိတ်ငြိမ်သက်အောင်လုပ်ပြီးတော့ထင်တယ်ဒုတိယငြိမ်သက်ပြီးရင်ကိုယ်ခန္ဓာဖြစ်စဉ်အဖြစ်နဲ့အတိကိုမြင်အောင်ကြည့်ပြီးတော့ထင်တယ်ဗျာတို့လည်းနှလုံးပဲထင်တယ်ဟင်ကျမကြီးမအလုံးနှလုံးရှိတယ်လို့တို့လည်းနှလုံးပဲဟုတ်ကလားဗျာဒါကိုတို့စာလို့ကြတော့သမထဝိပဿနာဒီလိုသုံးလိုက်တယ်ဗျာသမထကဘာတော့ကိလေသာကိုမြင်တဲ့အေးချမ်းရုံနဲ့တာနိုင်တယ်ဟင် အဲ့တော့မိမိအာယုံတစ်ခုတည်းမိမိရှုလို့တဲ့ရှုွက်သေးမိမိစိတ်ကလေးကျက်စားနေရင်ဒါသမထဖြစ်တော်တာတယ်မဟုတ်ဟင်နာဒီဝါရှုွက်ရှုရင်နာဒီဝါရှုွက်သေးမာတင်သူပြနေတဲ့ဖြည့်ကျက်ကလေးတွေကြီးပြီးစိတ်ဝင်စားနဲ့စိတ်ကလေးဒီတွေးလဲမတွေးဖြစ်တော့ဘူးပြည်ရင်ဒီဖြစ်တော့ဟုတ်ကလားဗျပြီးတော့သူပြနေတာလေးကြည်ရင်ကြည်ရင်လည်းကိုယ့်အလုပ်ကလေးကိုလည်းနှစ်လိုအားရသဘောကျတယ် ဟုတ်ကလားဗျာအဲကိုယ်လုပ်ကလေးကိုကုန်းကြည့်ပြီးနဲ့လို့အားရသဘောကျနေသလိုကိုရောစိတ်ရောတက်တောင့်တက်တာနဲ့လည်းအားထုတ်နေတယ်ဟုတ်ကလားဗျာအဲတော့ဒီနေရာလေးမှာပဲတခုတည်းသောစိတ်ကလေးတည်နေတာဒါသမထပဲဟိသို့တော်သမထကတော့ဝင်လေအဲလှုပ်ပြီး ဖွဲ့လှုပ်ပြီးဒါလေးကိုမြင်နေတယ်ဗျာမြင်ပါဗျာသို့တော့လှုပ်တဲ့တဲ့ပါနေတဲ့အထိနဲ့အသိကိုကွဲပြီးမတည်သေးဘူးဟုတ်ကလားတောင်းလို့သူ့ကိုကြက်ဥလို့ပြောတာဗျာဟင်အဲ့ဒါကြက်ဥအဲ့တော့သမထကတော့တို့ဒီစိတ်ကလေးညင်တဲ့အေးချမ်းရင်တတ်နိုင်တာဟုတ်ကွယ်ဒါလေးလောက်နဲ့တို့ပြီးလို့မရဘူးဟင်ဒါဖြစ်လို့ဒီသမထရဲ့ချမ်းသာမှုတွေတပွဲတို့ထုံးမှန်းပဲဟင် ဟုတ်ကလားဗျာသူဒီသမထအားရှိတုံးလေးတော့တို့ဒီလိုချမ်းသာမှာပဲလေဟင်ဟုတ်ကလားနေထဲတော့ချမ်းသာမှာပေါ့ဗျာနေဘူးတဲ့ထွက်ရင်ဘူးမှာဘူးမှာဟုတ်ကလားအဲ့တော့နေဘူးတဲ့ရောက်တော့နေဘူးတန်ခံနိုင်တဲ့ဟာလေးတော့တို့လောက်အောင်ပါတယ်အဲ့တော့ဝိပဿနာသွားရပါဗျာဟုတ်ကလားဝိပဿနာကြတော့သူကဝိဆိုတာထူးတယ်ဟဲ့ပဿနာကရှုမှာဟင်ငြိမ်ုံနဲ့ပြီးလို့မရဘူးလို့ဆိုလိုတယ် ဟုတ်ကလားအဲအငိမ့်လေးအငိမ့်လေးကိုလှုပ်ပြီးတော့ကို အထီးနဲ့အတိကိုကွဲပြားအောင်ကြည့်ရမှာဗျာဟုတ်ကလားဗျာအဲ့တော့သမထဆိုဒီမှာအာယုံတစ်ခုတည်းတည်နေတာကိုဆိုလိုသည်ဟုတ်ကလားဝိပဿနာဆိုဒီမှာတစ်ခုတည်းတည်နေတဲ့ဒဲရဲ့လှုပ်ရှားမှုကိုသူ့တွင်ပြင်မှုရာလက္ခဏာကိုသေးသေးကွယ်ကွယ်မြင်နဲ့ပြီးထိကျွာမှာဗျာဒါရင်တိအစဉ်နှိအစဉ်ကွာသွားတယ်သူကငြိမ်ုံပဲလုပ်ပြီးမယ် ဒီကနေနေတဲ့ကိုလှုပ်ပြီးတခါတည်းအထီးနဲ့ပြီးကိုကွဲ့အောင်ကြည့်ပြရနှစ်ခုတင်တယ်ဟင်အဲ့ဒါဝိပဿနာဟင်ဝိသွားဒုပဿနာရှုသည်ဟုတ်ကဲ့ညီတဲ့ယုံမဟုတ်သူထိထိတာလေးရဲ့ဒုမြင်မူရလက္ခဏာပဲရှိမှာနော်ပြီးတည်တာလေးရဲ့ဒုမြင်မူရလက္ခဏာကောင်းရှိဘူးလားအဲ့ဒီသူ့လက္ခဏာဒုမြင်မူရလေးတွေကိုကိုယ်ကိုပြပြမြင်အောင်ထိရှုပြရမှာ ဒါကိုကြက်ကောင်ပေါက်လို့ပြောတာတယ်ဗျာဟင်အဲ့တော့တို့ပါတို့မြဝိပဿနာဆိုတာဉာဏ်ပညာဘယ်မှာကျွမ်းမရပါသလဲဟင်အမေးကလေဝိပဿနာဆိုတာဉာဏ်ပညာဘယ်မှာကျွမ်းမရပါသနည်းတဲ့အမေးကအထီကြတော့ွဲလန်းဆိုင်ရာငါခန္ဓာမှန်စွာရှုမှတ်ရပါသည်တဲ့ဟင် ဆွဲလမ်းမှုကြောင့်ဖြစ်တဲ့ခန္ဓာ၅ပါးပေါ်ကိုရှုပါလို့ဆိုလိုတယ်ဗျာဟုတ်ကလားအဲ့တော့တို့ခန္ဓာတွေကဆွဲလမ်းမှုကြောင့်ဖြစ်တဲ့ခန္ဓာတွေထင်တယ်ဟဲ့တို့မဟုတ်ဆွဲလမ်းမှုနဲ့တကွဖြစ်နေတဲ့ခန္ဓာထင်လို့ဗျာဟင်ဆွဲလမ်းမှုကြောင့်ဖြစ်တဲ့ခန္ဓာဆိုလေတို့ဒီဖြစ်ပြီးလေးပြောတာတယ်လေခန္ဓာဆိုတော့များပါတရားရှုွယ်ထဲမှာခန္ဓာမတွေ့ပါဘူးဖြစ်ပြီးပဲတွေ့မှာပါအဲ့တော့ဖြစ်ပြီးနဲ့ပဲပြောကြပါစို့ဟုတ်ကလားဗျာအဲ့ဒီဖြစ်ပြီးလေးဟာ ကွဲလာမှုကြောင့်ဖြစ်နေတဲ့ဖြစ်သည်ဟုတ်ကလားဗျာသို့မဟုတ်အဲ့ဒီဖြစ်သည်လေးဟာကွဲလာခြင်းနှင့်တကွဖြစ်နေတဲ့ဖြစ်သည်ဟုတ်ကလားဗျာဒီမှာရှုပေးပါလို့ဆိုလို့ဗျာဟုတ်ကလားအဲ့တော့ရှုွယ်ထဲမှာဒီဖြစ်သည်ပဲရှိတာမဟုတ်လားအဲ့ဒါသွန်တိုင်းမှုကြောင့်ဖြစ်တဲ့ခန္ဓာ၅ပါးဟင်ဖရာရှင်ရဲ့ညာတော်ကြီးနဲ့မူလားဟိုခန္ဓာ၅ပါးခွဲခြားပြီးပေါ်ပြပေါ်ပြနိုင်တာပါဟင်တို့လူဘိမျိုးပြောရင်တော့အထင်းနဲ့တိနှစ်ခုပဲရှိပါဟုတ်ကလား အဲ့ဒီအတိမှာကြမှာခံစားပြီးမှတ်သားပြီးကြောင်းညာဆိုင်ပြီးဖုံရှားပြီးဟုတ်ကလားအဲ့ဒီအတိလေးတစ်ခုထဲမှာတယ်အဲ့တိထွာလေးထဲမှာအဲ့ဒီလေးကိုအကုန်တွဲပါနေတာဟင်မြင်လိုက်ရလားမြင်ရပါဘူးကြုံလည်းမမြင်လည်းနဲ့မှန်ကြောသိရွယ်ရှိမှာဟုတ်ကလားဗျာအဲ့ဒါဆွဲလာမှုကြောင့်ဖြစ်တဲ့ခန္ဓာငါးဒီပေါ်မှာရှုပေးပါတဲ့ဟုတ်ကလားအဲ့တော့တခါဒုတိယတခါထမေးလာတယ်ဘေကျိုးငါ ငါခန္ဓာဘယ်ခါရှုမှရပါသနည်းတဲ့ဟုတ်ကလားဒါကအမေးတင်တယ်လေအဲဘယ်ကျိုးကြောင့်ရှုမှရတယ်လို့ဆိုလို့တယ်အဲ့တော့ဒီဝိပဿနာရှုတယ်ရှုတယ်ဘာဘယ်ကျိုးကြောင့်ရှုမှရတယ်တဲ့ပြီးတော့ဘယ်ချင်းဘယ်ခါရှုမှမလဲလို့ဒီလိုပြောတာထင်တယ်ဘယ်ကျိုးငါငါခန္ဓာဘယ်ခါရှုမှရပါသနည်းတဲ့အမေးလေအဖြေကမစွဲဘူးရတဲ့ဗျဟင်ပြီးတော့ဖြစ်သေးမှာတဲ့ဟင် အဲပရမတ်ကဖြစ်သေးမှာပဲရှိတာတယ်ဟဲ့အတိတ်မှာပရမတ်ရှိအနာကမှာပေါ့ဟင်အတိတ်မှာလည်းပရမတ်ရှိဘူးဘာဖြစ်လို့တုံးအတိတ်ကိုအစွဲသိတာသွားနိုင်လဲတကယ်အထဲရှိနဲ့အထဲပြီးဖြစ်တဲ့ယုံနာတစ်ပါးအတိတ်ကိုမပြန်နိုင်ဘူးအစွဲတာသွားတာတယ်ဟဲ့ဟင်အစွဲတာသွားနိုင်လေဟုတ်ကလားဗျာဒီအဲ့တော့တို့ရှိနေတဲ့ ठी ပြီးဆိုတဲ့ခန္ဓာ၅ပါးအတိတ်ကိုပြန်နိုင်ဘူး ဟုတ်ကလားအနာဂတ်ကိုတော့အစွဲကလာကျူပြီးသွားနိုင်ဟုတ်ကလားလက်ရှိရှိနေတဲ့အထီးနဲ့ပြီးကနာကတ်လွန်သွားနိုင်ဟုတ်ကလားဗျာအဲ့တော့တော့မရှိတာအရှိလုံးရှုလို့ရတာမဟုတ်တာအရှိရှိဘူးအရှိတိုင်းရှိတဲ့နေရာကရှုလို့ရမှာမဟုတ်ဘူးလားတောင်းဖြစ်ခဲကာလကိုရှုပေးပါဘာဖြစ်လို့တော့မစွဲဖို့ထင်တယ်မစွဲဖို့ရဖြစ်ခဲမှာဟုတ်ကလားမှန်စွာရှုမှရပါသည်တဲ့ ဒါဝိပဿနာရှုဖို့ရှုနေတာပါပဲဟုတ်ကလားအင်းတခါသူ့ရဲ့အကျိုးလေးကိုတခါထပြောတော့ဖြစ်ဆဲမရှုခန္ဓာစုသွဲမှုထင်တော့ပြီဖြစ်ဆဲမရှုတဲ့ပုဂ္ဂိုလ်ဒီပေါ့လေဟင်ဘယ်လိုအင်းသွဲမှုထင်တော့ဆိုမြဲတယ်ကောင်းတယ်ငါကောင်းတယ်ညာဝယ်ထင်တော့ပြီတဲ့ဟုတ်ဖြစ်ဆဲမရှုတဲ့ပုဂ္ဂိုလ်ဒီဖြစ်ဆဲမရှုတဲ့ပုဂ္ဂိုလ်ရဲ့စိတ်ဒီ အာယုံနောက်ပါပါသွားတာတယ်ကိုယ်စီမှရှိပဲဟုတ်ကလားဗျာဟင်ကိုယ်စီမှရှိပဲအဲ့တော့ကိုယ်အကြောင်းရောသိလားသူ့စီလိုက်သွားတော့လေကိုကဧည့်တယ်ထဲထဲဝင်ဝင်ဝင်နိုင်လို့လားအပေါ်ရန်ကြောနဲ့ပြန်ခဲ့ရတာအဲ့တော့သူကြောင်းလည်းသိကိုကြောင်းလည်းသိဟုတ်ဗျာအဲ့တော့သူပြက်ထားလည်းမသိကိုပြက်ထားလည်းမသိဟင်အဲ့တော့မြဲတယ်ပဲထင်တယ်ကောင်းတယ်ပဲထင်တယ်ပိုင်တယ်ပဲထင်တယ်ဟုတ်ကလားဗျာဟင်အဲ့တော့သူ ဟိုမီးပူနဲ့မီးရောင်လို့ပေါ့ဟိုမီးရောင်ကြည့်ရင်တော့နင်းသဘောဗျဟုတ်ကလားမီးပူကြည့်မှလာဟိုလောင်းနေတာမြင်ရမှာပေါ့ဟင်ဟင်အာရုံနောက်လိုက်သွားတဲ့ပုဂ္ဂိုလ်မီးရောင်လိုက်ကြည့်တာနဲ့ဘာထူးတော့ဟင်အဲ့တော့လည်းမီးရောင်လောက်ပဲမြင်တာမီးပူမှမြင်တယ်ဟင်ဒါမှဖြစ်စေမချူတဲ့ပုဂ္ဂိုလ်သည်ဟုတ်ကလားအင်းကိုကြည့်ကြည့်သူ့ကြည့်ကြည့်ကိုပဲအာယုရှိကြည့်သူ့ပဲအာယုရှိရှိမြဲတယ်ကောင်းတယ်ပိုင်တယ်လို့ဟင် ဒီလိုပဲညံမဲလာထိုင်တတ်ပါတယ်တဲ့ဟုတ်ကလားဒါဖြစ်စေမရှိတဲ့ပုဂ္ဂိုလ်တွေပြောတာလေဟင်ဖြစ်စေကိုရှုခန္ဓာစုသွဲမှုကင်းတော်သည်ဟင်ဘယ်လိုကင်းတော့မမြဲဆင်းရဲသဘောဘေးညံတဲ့ရှင်းတော်သည်မမြဲဘူးဟုတ်ကလားမှန်ပါဗျာဟင်မမြဲဘူးဟုတ်ကလားဟေးဝင်တွေက အေးအစဟာလေးကိုဝင်လေးအလဲပါခဲ့လို့လားဟင်အလဲကအဆုံးထိပါလို့လားဟိုထွက်လေးထိထားလိုက်ကြပါဝင်လေးမှာပြီးပြီးတင်ရင်ဟုတ်ကလားဗျာတကဝင်လေးကဖြီးပြီးယုံနာနှစ်ပါးထွက်လေးပါမတော့တကထွက်လေးမှာရှိတဲ့ယုံနာနှစ်ပါးလဲထွက်သားကဖြီးပြီးပြီးအလဲထိပါဟင်အလဲကဖြီးပြီးပြီးအဆုံးထိပါလို့လားဟဲ့မြဲတယ်မမြဲတယ်ဘုသူမေးစရာလို့တော့မြဲလားမြဲလားသူနဲ့ရှောက်မွေးနေနဲ့ကိုကိုဟာလာကိုကိုကြည့်တယ် ပုံလာကြည့်ဟုတ်ကလားဗျာဟင်ပြီးတော့တို့ကောင်းတဲ့အာယုံလေးခံစားရင်လေပြက်ပြက်ပြက်ပြက်ထင်တယ်ဆိုတဲ့အာယုံခံစားတော့လေပြက်ပြက်ပြက်ပြက်ပဲလေဟင်ဖြစ်ဖြစ်ဖြစ်ဖြစ်မှပါပဲနဲ့ပြက်ပြက်ပြက်ပြက်ကိုဟုတ်ကလားဗျာဟင်အဲ့တော့ပြက်နေတာကြီးခံစားတာဘယ်လိုလုပ်ကောင်းစားမလို့ဆင်းရဲတယ်လေပြောရတာပေါ့ဟုတ်ကလားဆွဲနေလို့သာကောင်းတယ်ပြောရတာဟင်ဟင်အယသမားကော သူ့အရက်ကသူ့ဖြတ်လိုက်တာဒေါင်ချာဆိုင်လို့သို့တော့သူဆွဲလာနေတော့ကောင်းတကူဗျာဟိဟိုကတော့ဒေါင်ချာဆိုင်နေပြီကိုဗျာဟိဟိအဲ့တော့သူ့ကောင်းတယ်ဆိုတာအဆွဲကြောင့်သာကောင်းတယ်အပြည့်အပြည့်အပြည့်အပြည့်ပဲဟုတ်ကလားဗျာဟိဟိအဲ့တော့သူကောင်းတာဖြစ်ဖြစ်သိုးတာဖြစ်ဖြစ်ဟိုအရေးရောင်ပဲထင်တယ်ဟဲ့ဟဲ့ထီယုံဟိုထီတုံတိတိပြီးပြောက် ဟုတ်ပြီဟင်တကယ်ကြည့်ရင်ကြံရင်မှာပေါ့ဟင်ခုကြံမှန်းကြံရင်ပဲသိုးတာလည်းကြံရဘူးကောင်းတာလည်းကြံရဘူးကြံရတာဆိုရယ်ဟင်ဟိုကတော့ထိပြီးကြောက်ဒီလိုတင်လေထိပြီးကြောက်ကုန်းနာပုတ်ကလားကြံရတာဆိုရယ်အဲ့တော့ဘာရှုလိုက်ရှုလိုက်တကယ်မရှိသဘောပဲဟုတ်ကလားတကယ်မရှိဘူးသဘောပဲဟုတ်ကလားဗျာဟင်အဲခင်ဗျားတို့ဟိုခုအပြင်ထွက်ကြည့်ပါလား ဟင်နေအောင်အောက်ရောက်ဘယ်လိုနေတော့အဲအဲ့ဒီဘူတာလိုက်လက်ငယ်ထုတ်ဖမ်းပြီးတော့ဖယ်ပြစ်လိုက်ပါလားဘာဖြစ်လို့လဲဟိုတကယ်ဘူတာကိုတွေ့ဘာသဘောဖယ်ပြစ်လိုက်လားကိုတွေကြီးညာသဘောရယ်လို့ညလမ်းရောက်သွားတော့အေးဘူးလားဟိုအေးတာကြီးပဲအဲလက်နဲ့ဖမ်းဆုပ်ဝေးလာပယ်ပြလိုက်ကြမဖြစ်လို့တော့လုတ်ကြော်မယ်ကိုကိုပေါ်ကြတာသဘောရယ်လို့ သူတို့သဘောနဲ့ပြီးညာဟုတ်ဗျာဟင်တော့မမြဲဆင်းရဲသဘောပဲညံတဲ့ရှင်းတော့သည်ဟုတ်ကလားဗျဒါဖြစ်ဆက်ရှုတဲ့ပုဂ္ဂိုလ်လေမြင်သွားပြီကိုရတရားဖြစ်ဖြစ်အရေးနဲ့အယောင်ပဲထင်တယ်တို့မိုးအခိုးငွေရဲ့တတ္တိပဲထင်ဟဲ့ဟင်တို့ကိုကြည့်လိုက်ရင်လည်းကံချင်းစိတ်ချင်းဥရုရှိအာဟာရရှိတယ်လေဟဲ့ဟင်တို့မဟုတ်ဟိုဓာလီပါရဲ့တိုက်ခိုက်မှုအရှိတယ်လေဟဲ့ အဲဒီအချိန်တတ္တိလေးပဲသွားနေတာအဲကျန်တာတွေကြည့်လိုက်တော့ဒီတိုင်းထင်တယ်တက်မဲ့တွေပြစ်ပင်နေပါပြီကြည့်တော့ဟောဟဲ့ဒီတိုင်းပဲဟုတ်ကလားသူ့ရဲ့အခိုးအချိန်တတ္တိလေးပဲထင်တယ်ဟဲ့တကယ်မှရှိပဲနဲ့ဟင်အဲ့ဒါရဲ့အရေးရောင်မရှိသေးဟုတ်ကလားဒါလေးကိုသိပြီးကျင်လို့ဒီဝိပဿနာရှုခိုင်းပါလေတဲ့ဟုတ်ကလားအဲ့တော့ဒုက္ခနာတွေကြတော့ဥပါဒณะခန္ဓာတည်း ဥပါဒါနနဲ့ခန္ဓာနှစ်ခုရှိတာဟုတ်ကလားအစွမ်းအားလုံးပြုတ်ပြုတ်ပြုံးသွားတဲ့ဖရာနဲ့ယဟနာတွေကြတော့ခန္ဓာပဲရှိတော့တယ်စွဲရှိဟုတ်ကလားတို့ကြတော့ခန္ဓာလည်းရှိတယ်အစွဲလည်းရှိဟုတ်ကလားဒါမို့ဒုခန္ဓာပြီးအစွဲနဲ့တကွဖြစ်နေတော့ခန္ဓာဟုတ်ကလားဟုတ်ပါဗျာဟင်ဒါမို့ဥပါဒာနဲ့ခန္ဓာ ဟုတ်ကလားဗျာဟင်အစွဲနဲ့တကွာဖြစ်နေတော့ခန္ဓာပြီးတော့ဒုခန္ဓာပြီးအစွဲကြောင့်ဖြစ်လာတဲ့အတွက်လေဥပါဒณะခန္ဓာထင်လေဟိအစွဲကြောင့်ဖြစ်လာတဲ့ခန္ဓာဟုတ်ကလားဟိအဲ့တော့အစွဲကြောင့်ဘယ်လိုဖြစ်လာသလဲမေးစရာရှိတရားဟင်ဒီကုသိုလ်ဒီလူဘဝရောက်အောင်ဆိုတာဟိုကောင်းမှုကြောင့်ဖြစ်တာကိုဗျသူ့မှုကြောင့်ဖြစ်တာမှမဟုတ်တာဒါမှမဟုတ်လူမှန်တယ်ကလူကောင်းနေတယ်လူတို့တယောက်မှရှိဘူး ဟင်ဟင်လဲမှန်သမျှလဲကောင်းတယ်ဗျာပေါင်းမြက်ဖြစ်လို့သာလဲမကောင်းဘူးပြောရတာလူမှန်သမျှလဲလူကောင်းတယ်ညင်စရိုက်ဝါဒနာဖြစ်နေလို့ဟင်ဘာဖြစ်လို့တော့ကောင်းမှုကြောင့်ဖြစ်ခဲ့တာကိုဟင်ထိုးမှုကြောင့်ဖြစ်တာမျိုးမဟုတ်ခဲနဲ့ဟုတ်ကလားဗျာတောင့်လူကောင်းနေလေအဲ့တော့တို့ဒီလူဖြစ်အောင်ကောင်းမှုပြုစဉ်ကာလတုန်းကအဲကိုတော်ကြီးကလည်းရှိကဟင်ကတော်ဘွဲကြီးထားလို့လေ လူဘဝကဘယ်လိုဘယ်လိုချမ်းသာတာမနုဿတာဘာဝဒုံလဘောလူဘဝအဆိုတာဘယ်လိုဘယ်လိုရခဲ့လဲဒီလိုလည်းပါပြီးတော့ဓမ္မပြည်ကအတဇင်းနဲ့လူပြည်ကအတဇင်းထောင်ထားဟိုဓမ္မပြည်ကအတဇင်းချလိုက်တဲ့တဲ့တိုးကျင်တိုးမယ်လူဖြစ်ဖို့ခဲရင်ဒီလိုလေဒီအကိုလိုကြီးကဟောတယ်အဲ့တော့သူတို့ရေသက်တာချနေတာဟင်စိတ်ကတော့လူခရင်းချင် လူဘဝကောင်းဆိုတာဟိုရှိရဟင်ကြော်ညာကောင်းတူဟုတ်ဗျာအဲ့တော့လူဘဝကိုကောင်းနူးနူးနဲ့ဟေးလက်ရှိဘဝတွေများတိတဲ့များကောင်းတော့မလားလို့တိတဲ့များကောင်းနူးနူးနဲ့မျောဘူးလားအမျောလေးနဲ့ပြုခဲ့တဲ့ကုသိုလ်တွေဟုတ်ဗျာဟင်အဲ့တော့လူဘဝချမ်းသာဆုံးချိန်ဘယ်ချိန်တော့ကြာသူလကြည့်တယ်ဘာကြည့်တယ် မှတ်ထားတော့မရှိဘူးမပြောနဲ့ဟုတ်လူဘဝချမ်းသာဆုံးချိန်ပဲချိန်လို့မှတ်ထားတော့အာပြောအာကြည်ရဒီဘဝရောက်အောင်ဒီရွယ်ရောက်အောင်ဘယ်ချိန်များချမ်းသာတော့ကလေးလည်းကလေးမှုလူလာလည်းလူလာမှုလူကြီးလည်းလူကြီးမှုဟုတ်ကလားဗျအဲလူဘဝကြီးကကောင်းဆိုတော့အဟုတ်မှကျွတ်တူဟင်ကုသူပြုစဉ်တုန်းကခမည်းတော်ဟင်လူဘဝကိုตายာတောင်းတတဲ့ လူခရွေးချင်ခဲ့လို့ဖြစ်တာဒီရုပ်ဥပါဒါကြောင့်ဖြစ်တာတယ်ဟဲ့ပုဂ္ဂလာဗျာအောင်မတခါပြောသေးနာနတ်ပြည်ကြလို့ရှိရင်ဟုတ်ကလားပြီးကြကောင်းဟင်နတ်ပြည်မှာတို့လို့ခုလိုဈေးရောက်သေးဝယ်လို့ဖို့လို့သေးလားအဲဟိုလေဒွန်ပြူနှုတ်ကောက်ဆိုင်လို့ဖို့လို့သေးလားမတို့လို့ဘူးဟုတ်ကလားဗျာပြီးတော့တို့ဘာတို့ယုံတဲ့ယုံချင်းရှိသေးလား မရှိပါဘူးဗျာဟင်သူ့ဒီဟာကောင်းမှုအချိန်လေးနဲ့ဆိုတော့ဟိုမှာသူ့ပင်လေကိုလိုချင်တာလေးအာယုံပြုညွတ်ထားနဲ့တခြင်းရဟုတ်ကလားဗျာဟင်ဘလောက်ချမ်းသာတော့ဟာဘာဖြစ်လို့တော့ဗျာဟင်ဟင်အဲ့တော့တို့ဘသူဖြစ်ဖြစ်ဗျာလူပြင်းမှန်လည်းမလုံဖဲသားရတဲ့နေရာဆိုသွားကျင်တာကြီးတဲ့ပဲအဲ့တော့နတ်ပြည်ရောက်သွားကျင်တာဘသူတွေတို့ဘသူတွေတို့အာ ဟုတ်ကလားတို့ယောဂီတွေပါလားအာခုမှပါဗျာရေကတော့ပါမှာပါခင်ဗျားတို့ဟင်ဟင်နတ်ပြည်ကဘာမှမလုပ်ရဘူးလေတောင်းတယုံနဲ့ပြီးတယ်ဆိုတော့ဒီငါသာရည်သက်ွက်ချနေတာဟုတ်ကလားသိကတော့နတ်ပြည်မြတ်တောင်းထိုးဟုတ်အစွဲအစွဲဟုတ်တယ်လေဒီကြတဲ့တို့ပြောသေးဗျာနတ်သမီးတစ်ဖက်900နဲ့ဆံရအောင်ဟိုဘက်လည်း900တဲ့ဒီဘက်လှည့်လိုက်လည်း900 ကိုဘက်ထဲလိုက်လဲ900ဟုတ်ဟင်ဟင်အဲ့ဒါကြီးနဲ့ကောင်းထိုးပြီးရေပဲချာဟုတ်ဗျာရေသက်ခွက်သားဗျာကိုင်းနေတာသိက္ခာနပြီရောက်ပြီအစွဲထင်တယ်ဟိအဲ့ဒီကံပြူဒုံးကပြိတဲ့ဝိညာဉ်ဟာပฏิပန်နေကြတယ်အဲ့ဒီဝိညာဉ်ပဲယူပါတယ်ဒီအစွဲပြီးနေပဲခဏတို့ပฏิပန်နေယူလာတယ်ဟုတ်ကလားဟင်တို့ကောင်းမှုပြုတို့ပြုတော့ကတိခဲ့တဲ့အတိဟာကံဝိညာဉ်ပဲမဟုတ်လားဟိ ဟင်းအဲ့တော့လူဘဝဘယ်လိုချမ်းသာတဲ့ဘက်နဲ့ညနဲ့မနုဿတာဘာဝဒုံလဘောဒီနဲ့ဟုတ်ယူဟင်အဲ့ဒီတုန်းကတိခဲ့တဲ့အတိတိုင်းဓာဝင်ရင်ဒီဟိုပฏิပန်နေယူတဲ့ကာလအဲ့ဒီအတိတိုင်းမဝင်လာခဲ့တယ်။အဲရင်တို့ဒီဘက်ကိုနေကူးလာတာအစွဲကြီးနဲ့ကူးလာတာပေါ့။အစွဲနဲ့ကူးလာတာကိုကြီးကူးလာတာမဟုတ်ဘူး။ဟုတ်ကလား။တို့မဟုတ်အစွဲနဲ့ကူးလာတာထင်တယ်။ဟုတ်ကလား။ဟင် အင်းဘဝတစ်ခုနဲ့တစ်ခုနဲ့ကူတာဒီအစွဲကကူလာတာဟုတ်ကလားဥပါရဏပစ္စယဘောထင်တယ်ဟင်အဲအစွဲကြောင့်ဖြစ်လာတာဟုတ်ကလားဗျာအဲ့ဒီပဋိပန္နေယူတုံးကအတိတိုင်းပဝတိလို့ခေါ်တဲ့ဒီတဘဝလုံးလုံးအဲ့ဒီစိတ်တိုင်းနဲ့အဲ့ဒီအစွဲတိုင်းနဲ့အဲ့ဒီအတိတိုင်းနဲ့လာတယ်ဟုတ်ဟုတ်ကလားကာဝิญဉ်တိုင်းပဋိပန္နေဝิญဉ်ဖြစ်တယ်လို့ပဋိပန္နေဝิญဉ်တိုင်းပဝတိဝิญဉ်ဖြစ် ဟုတ်ကလားဗျာအဲ့ဒီအစွဲကိုသာယောဂီတို့ မနှုတ်နိုင်လို့ရှိရင်သိရင်လည်းပဲအဲ့ဒီအစွဲနဲ့တရားမှာဟုတ်ကလားအဲ့တော့ဒီကံဝิญဉ်တိုင်းပရိဒါမေဘောတိသုတိအတူတူပဲလို့သာအားဆိုဗျာဒီအခွဲတိုင်းပဲကြံဖြစ်ဟုတ်ကလားဗျာအဲ့တော့ဒုခန္ဓာတွေဒီအစွဲကြောင့်ဖြစ်တဲ့ခန္ဓာဟုတ်ကလားဗျာသို့မဟုတ်ရှုွက်တဲ့ယောဂီတို့တွေ့နေတဲ့ထိပီဒီအစွဲကြောင့်ဖြစ်နေတဲ့ထိပီ ဟုတ်ကလားဗျာဟင်ပြီးတော့ဟိုတို့ဟိုတာဝဉ္ဉင်ပြုတဲ့အတိုင်းပဋိသန္ဓေဝဉ္ဉင်ယူလာတဲ့အတွက်အခုလဲအဲ့ဒီတိုင်းပဲအစွဲနဲ့မဟုတ်ဘူးလားဟဲ့အဲ့တော့ဒီထိပီလေးမှာလဲဟိုမေမြင်းတာနဲ့ငါမြင်းနဲ့ဒိဋ္ဌိရောပပမှာပဲကြားလိုက်တော့ဟောငါကြားတာငါကိုယ်တိုင်ကိုငါဘက်နဲ့နဲ့ပါတိဒီဆွဲဟင် ဖိတိလေးထဲမှာညပါနေတယ်နော်ဒါလေးလေဟိဟိပြီးတော့တို့ပါတော့ကာမှုပါဒံလို့ခေါ်တဲ့ဟုတ်ယူဟိကိုကြိုက်တာလေးကိုကြည်ကျင်နဲ့နားထောင်ရင်နဲ့ဒါကောပါဘူးလားပါပါဗျာသာကျင်နာတော့အာယုံငါးပါးထိကျင်နာပေါ့ဗျာဟုတ်ကလားအဲ့တော့ထိပြီတဲ့မှာအကြိုက်ကလေးလေကြိုက်ဆွဲလေးလေပါတယ် ပြည်ထဲမှာပါတယ်ခဏတို့ဒီပြည်ထဲမှာရောနေတာသွန်းတန်နဲ့ကြွက်ချီရောနေတယ်လို့ထိပိဟာထိပိဖြစ်ရမှာပေါ့ထိပိကြမှာငါဆွဲလဲပါနေတယ်ကြိုက်ဆွဲလဲပါနေတယ်ဟုတ်ကလားကြိုက်ဆွဲပါမှတော့မကြိုက်ဆွဲရတော့သူတွဲပဲပါမှာပဲဟုတ်ကလားဗျာဟင်ပြီးတော့ဒီထိပိလေးပေါ်မှာတဲတဲကွယ်ကွယ်တိတိပါပါမတိဘဲနဲ့ရိမ်မန်းတန်မန်းလေးတော့တိတိနေတဲ့သူပါတော့အမားတိလည်းပါမယ်ခင်ဗျ ဒါလည်းပါမှာပဲဟုတ်ကလားဟိဟုတ်ကလားဗျာအဲ့တော့တို့ကိုလုံးထားလေးကိုအကောင်းထင်တဲ့အတ္တဝါရုပါတာငောပါနိုင်မလားဖြစ်ပြီးလေးထဲမှာပါနိုင်တယ်အယသမားလည်းသူလို့ဒါကောင်းထင်မှာဟုတ်ကလားဖေသမားလည်းသူလို့ဒါကောင်းထင်တာအဲဒါကတို့အကုန်လုံးဟာကိုလို့ဒါကိုကောင်းထင်လို့လုပ်နေကြတာကြွားထဲမှာမကောင်းဆိုလို့သူတယောက်မှကောင်းနေထင်လို့လုပ်နေကြတာကြည့်တယ်ဟုတ်ကလားဗျာ ကောင်းတဲ့ထင်လို့လုံနေအတ္တဝါရုပါဒနဲ့ပါမှာပဲညောပိဋိပိလေးထဲမှာလေဟမ်ပါမှာပဲဟုတ်ကလားဗျာပြီးတော့ကိုယ်ကောင်းထင်တာလေးကျင့်ကျင့်နေတဲ့လိုက်လံပြုကျင့်နေတာလေးရှိတယ်ဟဲ့အတွင်းနဲ့ပြုကျင့်ခြင်းနှုတ်ဖွင့်ပြုကျင့်ခြင်းကိုယ်ဖြင့်ပြုကျင့်ခြင်းဆိုတဲ့ဟာတွေဒါလည်းရှိတယ်ဟဲ့ဒီသီလပတုပါဒံလေးလည်းပါမှာပဲဟင် ကိုကြိုက်တာလေးလုပ်နေတာချမ်းသာတယ်ဆိုတော့ထင်လေးလေအဲ့တော့ဒီထဲမှာသူဥပါဒဏ်နဲ့ထိပ်ပြီးထဲမှာပါနေသည်ဟုတ်ကလားဟွန်းဗန်နဲ့ကြွချီရောနေတယ်လို့ဟုတ်ကလားတို့ထိပ်ပြီးထဲမှာလည်းရောနေတပြားဟုတ်ကလားဗျအဲ့တော့တို့ခုဘဝတစ်လျှောက်လုံးကြီးအစွဲနဲ့တကွာဖြစ်နေတဲ့ထိပ်ပြီးပဲမဟုတ်ဘူးလားဟိခန္ဓာ၅ပါးဆိုများလာပါတယ်ထိပ်ပြီးလေးနှစ်ခုနဲ့ပဲပြောကြပါဆိုရဲ့ဟုတ်ကလားဗျ အဲဒီတို့တို့ဒီဥပါဒံနေနဲ့ရောပြုံတော်ပြုံဖြစ်နေတဲ့တို့ဘဝကြီးဟုတ်ကလားဗျာအဲ့တော့တို့ဒီမှာဥဥပါဒံကိုနှုတ်၍ထိပိကြီးတဲ့ကြောင့်အောင်လုပ်ရမှာထင်မလားဟုတ်ကလားဗျာဟင်ဒီဥပါဒံကိုလက်တမွေထားရင်ငါဆွဲဥပါဒံကိုယောဂီတို့မနှုတ်နိုင်လို့ရှိရင်အပေပြည့်လက်မှသူကပေးပါလိမ့်မယ်ဟင် ပေးဦးမှာပဲဟုတ်ကလားအပေပုံသွားဦးမှာလေဟင်ငါပဲကြည့်ရင်ဘသူဘာဖြစ်ဖြစ်ထင်တယ်ဟဲ့ဟင်ကိုပဲပဲမဲမဲတင်းတော့မှာတယ်လေအဲ့ဒီတကပေါင်းကန်ချိုးပြီးငါဖြစ်တော့မယ်ဟုတ်ကလားအဲ့တော့ကန်ချိုးပြီးဟိုငါ့ကိုဖြစ်ပြီးတဲ့အတွက်ငါဖြစ်ပြီးမှုအရာတို့သွားလိမ့်မယ်ထင်လားဟုတ်ကလားဗျာအဲကြိုက်သွဲအတိုင်းတို့သွားကြလို့ရှိရင် သူ့ငါကြိုက်ငါသူကြိုက်နဲ့ဟင်အကြိုက်ကြိုက်ချင်းဖက်ပြီးဖြက်ပြီးမှုကြီးခါလေဦးမယ်လူဘုံနာဘုံကြတော့သူ့ငါကြိုက်ငါသူကြိုက်နဲ့ကြိုက်ကြိုက်ချင်းဖုံပြီးဖြက်ပြီးကြတာတည်းနဲ့ဟင်ဒီဘေးကြီးနဲ့ကြုံအောင်မယ်ဒီကြိုက်ဆွဲကိုယောဂီတို့ထိပြီးကြားတဲ့ကဆွဲနှုတ်မပြည့်နိုင်ရင်ဟုတ်ကလားလားဟင်အဲမတီသွဲကြီးကိုဆွဲမနှုတ်နိုင်လို့ရှိရင်လေဓမ္မဘုံတက်ရင်လေကိုတယောက်ထဲဇန်ချမ်းသာလေးနဲ့ ကိုဟာကိုနေကိုဟာကိုဖြက်ကိုဟာကိုပြောင်းမှာပဲဟိဟိဓမ္မဘုံမောတတာမလားဗျာအဲ့တော့တို့ဒီမှာဥပဒဏ်နဲ့တကွဖြစ်နေတဲ့ဟိထိတိလေးကိုဥပဒဏ်မပါဘဲနဲ့အထိအထိတိုင်းအပိအပိတိုင်းကြည့်အောင်ကြည့်ရမှာထင်မလားဟုတ်ကလားဗျာသို့မဟုတ်ဘယ်အာယုံကိုခံစားခံစားသုံးနာသုံး၍မစွဲအောင်လုပ်ရမှာထင်မလား ဟင်းသူ့ကံကြိုးပြီးတော့သုံးရမှာပဲထင်တယ်ဟဲ့သို့တော့သုံးနာသုံး၍မစွဲတဲ့နေရာရောက်အောင်လုပ်ရမယ်ဒါကြောင့်တို့ဝိပဿနာရှုရတာထင်တယ်ဗျာဟုတ်ကလားဗျာဒါကဒုဝါရှိကရှိနေသွားတော့ကောင်းတာဒီဥပဒေကြောင်းတိုင်ပြောရတာပေါ့လေဟင်နောက်လိုက်ဒီကတော့ဒုပြောတဲ့အတိုင်းဟုတ်ကလားဟင်ဟင်ဟုတ်ကလားဒီအစွဲလေးရှိလို့ဒီလိုလေးနေရတာအစွဲမရှိဘယ်လိုလုပ်နေမှာဟင်ဟင်ဘယ်နှလုံးကြ အစွဲလေးတော့မပြည့်ပြည့်မှုထင်တာပဲဟာတော်နေအိမ်တော့မပြန်ပြဖဲနေသွားမှာပေါ့ဒီအစွဲမရှိရင်ခဏအစွဲရှိလို့အိမ်ပြန်ရတာဟင်ဘယ်လိုလုပ်လို့အစွဲနည်းနည်းလေးတော့ထားတယ်လို့ထင်တာဟာဘယ်လိုဘယ်လိုဘယ်လိုဗျာဟင်ဘယ်လိုဗျာဟင်ဟင်အဲ့တော့ဒီအစွဲနှုတ်သိမနှုတ်သိနှုတ်သိပါဗျာအာဟုတ်ပါမလား အကုန်လုံးကြွပါသွားဘယ်နဲ့လုံမတော့ဟင်ဟင်အာဟုတ်ပါမလားဗျာအကုန်လုံးကြွပါသွားဆွဲတွေဟင်အာလုတ်ကြရောပဲခင်ဗျာနှုတ်မမနှုတ်သေးပဲနဲ့ဟုတ်ကလားဗျာအဲ့တော့ဝိပဿနာဆိုတာဒီဆွဲနာမှုကြောင့်ဖြစ်တဲ့ခန္ဓာ၅ပါးကိုဒါရှုရမှာတယ်အဲ့ဒီဖက်ရှုရမှာဒါတို့ယောဂီတို့သဘောပေါက်ပါအဲ့တော့တို့ဒီမှာခန္ဓာ၅ပါးရှိသွားတယ်ဟင်ခန္ဓာ အဲ့ဒီခန္ဓာဆိုပါတော့ဒါသိတေနာခန္တော်ဆိုဟင်တစုတည်းတပြင်းနဲ့နေတာကိုခန္ဓာလို့ပြောတာရုပ်ရုပ်ရုပ်အုပ်စုဟာကောဟင်ဖြည့်ပြီးသူ့အုပ်စုလေးနဲ့သူတစုတည်းတပြင်းနဲ့ထင်တာဟဲ့ဟင်ခန္ဓာသလိုတို့ဘယ်နဲ့တော့ခန္ဓာစုဆိုတော့ဟိုမန်းလေးလည်းရှိတာပေါ့ဟဲ့ရှမ်းစုရောက်ွက်ရှမ်းစုဘူတာပဲဟုတ်ကလားရှမ်းစုဘူတာရှမ်းစုရောက်ွက်ဆိုလို့ရှမ်းနေအကုန်လုံးတယောက်ပေါ်တယောက်ထပ်ထားတာပြောတာမဟုတ်ဘူး အဲ့ဒီရောက်ွက်ထဲသူတသာတဲ့တပြင်းနဲ့နေတဲ့ရောက်ွက်ကိုចောင်းသူခေါ်တာတယ်နော်အဲ့ရုပ်ခန္ဓာလည်းဒီတိုင်းပဲတခုပေါ်တခုစုပုံထားတာပြောတာမဟုတ်ဘူးတဲ့အတိတ်ရဲ့အဲဒီစုပန်းရဲ့နာကရဲ့တသာတဲ့တပြင်းနဲ့သွားလာတယ်ဟဲ့ရုပ်ခန္ဓာဆိုကြီးရတယ်လေအင်းထိပေါ့ဗျာထိရလဲဒီတိုင်းတင်တယ်ဟဲ့အင်းတခုဆုံသွားတခုပြန်ဆက်တခုဆုံလာတခုပြန်ဆက်ဟုတ်ခလားနင်းတခုဆက်ပြီးတခုပြန်ဆုံးတခုဆုံးတော့တခုပြန်ဆက်တစားတဲ့တပြင်းနဲ့ထင်တယ် ငွေကလေးကပေတိဟုတ်ကလားငွေကလေးကပေတိတကယ်လို့အစွဲရှိသေးရင်ကိုဘက်ဘဝကိုပြောင်းဆက်ပြီးလေအောင်မယ်ဟုတ်ကလားဗျာဒါမို့သူ့ကိုရုပ်ခန္ဓာလို့ခေါ်ဟုတ်ကလားဗျာသိဆိုတာလေးတဲ့ကြမှာခံစားပြီးဟုတ်ကလားဒါဝဝေဒနာခန္ဓာထင်တယ်ဟဲ့မှားပါပြီးဒါတော့ပညာခန္ဓာထင်တယ်ဟဲ့ကြောင်ညာဆိုင်ပြီးဒါတော့သင်္ခါရခန္ဓာထင်တယ်ဟဲ့ထုံဖြာပြီး ဒါတော့ဝိညာဉ်နဲ့ခန္ဓာထင်တယ်ဟင်အဲအဲ့တော့နာခန္ဓာသိသွားလေးတဲ့မှာလေးခုကွဲထုတ်သွားတယ်ဟုတ်ကလားအဲ့ဒီလေးခုကလည်းဟိုတို့ဝတ်သားဒုံကြီးကင်လို့နေမှာဟင်ဝတ်သားဒုံကြီးကင်လိုက်ရင်အဖီတို့အသားတို့တို့အခေါက်တို့တခါနဲ့သူ့ထက်ကလေးနဲ့သူဟုတ်ကလားအဖီတဲ့အသားမရောဘူးဟုတ်ကလားအသားတဲ့အခေါက်မရောဘူးသူ့ဟာလေးနဲ့သူထင်တယ် တတွဲတည်းရှိတော်လဲပဲတကွဲဖြစ်ပဲတို့ဒီသိစွာလေးတဲ့ပဲခံစားပြီးမှတ်သားတာနဲ့ရောဟင်မှတ်သားပြီးခံစားတာနဲ့ရောဟုတ်ကလားဗျသူ့ဟာလေးနဲ့သူထင်တယ်ဟင်ကြောင်ညာဆိုင်ပြီးကြောင်ညာဆိုင်တာလဲခံစားတာမှတ်သားတာနဲ့ရောသုံးဖြတ်တာနဲ့လည်းရောသုံးဖြတ်ပြီးဒါလဲဘယ်ဟန်မှရောသူလဲဝတ်သားတုံးမှာဟင်တတွဲတည်းရှိတော်လဲပဲတကွဲစီဖြစ်နေတယ်လို့ပဲ ဟုတ်ကလားဗျအဲ့တော့တို့ဒီခံစားသည့်လေးရလဲသူကခံစားပေးယုံပဲလေသူတောင်းခံစားလိုက်တာဟင်ဟုတ်ကလားဟိဟင်တင်ညာလေးကတော့သူ့နေရာရောက်တော့သူမှားသားပေးလိုက်တာပဲဟုတ်ကလားဟင်အဲ့တော့ခံစားတယ်ဝေဒနာထင်တယ်ဟင်ဝေဒနာခံစားခံစားပြီးဘယ်လိုဘယ်လိုဟင်ဘက်နဲ့ဘက်နဲ့ ဝေဒနာကသူကချဲ့လဲချဲ့လှဲ့လဲလှဲ့တော့ဝိညာဉ်နဲ့ပေါင်းတကူဟင်အဲ့တော့ဝေဒနာပြောတဲ့အတိုင်းပညာကလည်းဘယ်လိုဘယ်လိုနောက်ကလိုက်မှဟင်အဲ့တော့ဝေဒနာကကောင်းတယ်ဆိုရင်သင်္ခါရကထက်လို့ပြရဟင်သူနဲ့ထိတ်တိုက်တိုးဖို့ကြိုးစားပေးရပဲဟုတ်ကလားဟောဝေဒနာကဒါတော့မကောင်းဘူးกว่าလို့ပြောလိုက်ရင်ပညာလည်းမကောင်းဘူးလို့ပဲမှတ် အဲ့တော့သင်္ခါရအုပ်စုကလည်းအဲ့ဒါကြထိတ်တိုက်မတွေ့ဘူးရှောင်မို့ရာအတွက်သူကြိုးစားပေးရလိမ့်မယ်ဟင်ဟင်သင်္ခါရကတော့လှုပ်လိုက်ဆိုလှုပ်မှာပဲမလှုပ်ဘူးမလှုပ်ဘူးဟင်သူကကြောင်းကြဆိုင်ုံပဲထင်တယ်ကိုဝိညာဉ်သီးကလည်းကောင်းဤသို့ဤသူဆုံးဖြတ်ပေးပြီးပြီးဒါပဲသူသူ့လှုပ်သူလှုပ်တာဟဲ့ဩကလာဟင်အဲ့တော့ဒီကယုတ်ကဖောက်ပြန်ပြီးဩကလာဖြီတာတွေကဖောက်ပြန်တာထင်တယ်ဟဲ့ဒါလည်းခံစားရုံပဲ မှားသားပြရလဲမှားသားယုံပဲကြောင်းညာဆိုင်ပြရလဲကြောင်းညာဆိုင်ယုံပဲသုံးကြပြရလဲသုံးကြပြီးပြီးပြီးပြီးကုန်သွားဟင်ဝင်လေတစ်ချက်ဆုံးတော့အကုန်ကုန်ပြီဟင်ကုန်ပြီဟုတ်ကလားဟင်တကားထွက်လေးလေးထွက်လာတော့ယုတ်ကဖောက်ပြန်ပြီးဒီလိုထင်တယ်အဲထွက်လေကြတော့ယုတ်ကဖောက်ပြန်ရတာထင်တယ်အဲအဲကမှထသိတာထင်တယ်ထသိလိုက်ဟုတ်ကလားဗျာထသိလိုက်တယ်ထသိတာလေးထဲမှာ ခန္ဓာကလည်းညီးကြည့်လိုက်တာထင်တယ်မှတ်သားတာကလည်းအဲ့ဒီညီးကြည့်တဲ့ခန္ဓာပြီးပြောတဲ့အတိုင်းဘယ်လိုဘယ်လိုဘယ်လိုမှတ်လိုက်တယ်ဟုတ်ကလားကျောင်းညာဆိုင်ကြီးကလည်းသူ့ဓာလေးကိုဟိုတို့ဒီညာနဲ့ပြောရင်တော့မလွတ်တမ်းလေးကြည့်နေတာပြောတာထင်တယ်ကျောင်းညာဆိုင်ထုံးပြပြလဲထွက်တော့ဘက်ချေတော့ထုံးပြစစ်ချာပဲထင်တယ်ဟင်ကောင်းကောင်းတော့ထိုးထိုးတော့အဲဒါပြီးထွက်လေလဲထုံးသူတို့ရှိသေးလားဟုတ်ကလားတိုင်းဒီလေးခုဒီထိပေါ်ပြီးစစ်ထား ဟုတ်ကဲ့ထိပေါ်ပြီဖြစ်တယ်ထိမှသူပေါ်လာတယ်မထိခင်ကပေါ်လာလားထိမှပေါ်လာလားဟာထိမှပေါ်တာဟင်ဟုတ်ကလားဟိထိမှပေါ်တာအဲထိတာကိုမိပြီးသူဖြစ်နေတာဟုတ်ကလားဟိထိတာမိပြီးသူဖြစ်နေတယ်ဟုတ်ကဲ့ဖြစ်ဟင်အဲဖြစ်ပြီးအဲထိပြောက်ရင်သူတို့ကြံရသေးလားကြံရပြီချုပ်ပြီးပြောက်ဟုတ်ကဲ့အဲချုပ်တယ်ပြောက်တယ်ဘာလို့ပြန်ဖြစ်လဲ သစွဲဆက်လို့ဟုတ်ဟုတ်ကလားအဲထိတာနဲ့သိဟုတ်ကလားထိချုပ်ပြောက်တာနဲ့အတိဟောဟိချုပ်ပြောက်သွားတယ်ချုပ်ပြောက်သွားပြီတို့တော့ဘာလို့ပြန်ပြီးတော့လှည့်တာလဲအစွဲပြန်ဆက်ပေးနေတယ်နော်အစွဲကပြန်ပြန်ဆက်ပေးနေတာတယ်တို့ဟုတ်ကလားဟိအစွဲကပြန်ပြန်ပြီးတစ်ခုပြီးတစ်ခုပြန်ဆက်ပေးနေလို့အခုဒီလောက်ထိတန်းရှိဟုတ်ကလားဗျာဟင်ဟိုကတော့ချုပ်ပြောက်မှုရှိသေးတယ် ရှိဘူးလားဟင်ဟိုဝင်သားကဝင်ဆုံးအဲအလဲကောင်မှာချုပ်ပြောက်တာတော့ဟိုအလုံးနူးညံနူးတဲ့အတွက်တို့မပြောတော့ပါဘူးဟင်ဟိုဝင်ဆုံးတာနဲ့ချုပ်ပြောက်တာမှန်နော်ထွက်ဆုံးတော့ဟောချုပ်ပြောက်တာမှန်နော်ဟုတ်ကဲ့ထွက်ဆုံးချုပ်ပြောက်တာမှန်မဲ့ဟုတ်ကလားချုပ်ပြောက်ပြီးဒါဘာလို့ပြန်လဲလို့အစွဲရှိနေလို့ဟုတ်ကလားသူယူသူကြားဝင်ခံနေတယ်ဟုတ်ကလား အဲ့တော့တို့ဒီခန္ဓာ၅ပါးလေးသူ့အလုပ်သူလုပ်ပုံတို့ဒါမြင်အောင်ကြည့်ရမှာသင်မပြဟုတ်ကလားအဲ့တော့တို့ဒီဟိုထိပြီးထင်တယ်ဟဲ့ဟင်ပြီးတယ်မှာခန္ခဏဟိုလေးပါးပါပြီးသားပါပဲအဲ့တော့တို့တော့ပြီးနေပဲပြောကြစို့ဟောတော့ယောဂီတို့တို့ညာမိတာဒါလောက်ပဲထင်ထိပြီးဒါနှစ်ခုပဲရှိတယ်ထင်တယ်ဟုတ်ကလားအဲ့တော့ဒီထိပြီးဒီထိကိုမရွေးဒီတိပေါ်တာထင်တယ်ဟုတ်ကလားဟင် ဒီအတိပြီးတာနဲ့ဒီအတိတဲ့ပါတဲ့အစွဲကပဲပြန်ဖြစ်ပြီးတာဟိပြန်ပြီးတော့ဟိုစိတ်သက်ပေးထားခဲ့ဟုတ်ကလားအဲ့တော့ဒီအထိနဲ့ဒီလေးရှိပြီဟုတ်ကလားဗျာဟင်အဲ့တော့တို့ဒီအထိနဲ့ဒီရောနေတာကိုထိတာပဲလို့ထိတယ်လေတိတာပဲလို့တိတယ်လေဒါကိုကွဲအောင်ကြည့်ဖို့တာမန်တတိနဲ့ရရလားပေါ်ရှာရှာတတိရော်ရဲရဲတတိနဲ့မြင်နိုင်မှာမလားဟုတ်ကလားဗျာ ဟင်ဟင်ဒီမှာအထိနဲ့ဒီရောနေတာဆိုတော့အတိဆိုတာသိကြမှရှိတယ်နဲ့အထိပေါ်မီရှင်းနေတာဟုတ်ကလားဗျအဲ့တော့ဒီအထိနဲ့အတိနဲ့ဟိုဒွေရောကျက်တင်သူသွားနေတာကြီးကိုထိတာပဲလို့သိတာပဲလို့ဒါကွဲပြီးလို့ဒါကိုရှုရတာဝိပဿနာဝိအထူးထင်တယ်ဟိပဿနာရှုတာအဲ့တော့တို့ဟိုပေါ့ပေါ်ချန်ချန်ရောရဲရဲတို့ဘာတော့တတိတိယုံလေးနဲ့ရတော့ဘူးထင်တယ် အဲ့တော့စိတ်သာအာကြကိုသူ့တိုက်အာသုံးရမည်စိတ်သာအာကသမထအတွက်ထင်တယ်ဟင်မတွေးဖြစ်အောင်မပြေးဖြစ်အောင်လေးတင်သူကဟုတ်ကလားဟင်ဒါလောက်တင်တင်တယ်ဟိဟင်တို့ဘာနဲ့ပြောရင်တော့နွားနဲ့ပြောရင်တော့ဟင်ဟိုနေရိုင်းသူများစီကြောက်ပြီးတော့ခိုးစားတဲ့နေရိုင်းကိုအိမ်ကိုရင်အောင်ချီပေးထားသလောက်ပဲရှိပါတယ်ဟုတ်ကလားအေးသမထကလေအေးခုစိတ်ကလေးညင်တဲ့ယုံပဲထင်တယ် သိတာအားကဒါတော့ပဲယူပါတယ်ပူးတိုက်အားကြတော့မဟုတ်တော့ဘူးဟိုအိမ်မှာရင်းနဲ့နွားကိုတို့ခိုင်းပါရလေဦးမယ်ထင်မလားအဲဒီတိုင်းရင်ကြွေးထားရုံနဲ့ရမလားမရပါဘူးတို့ဒီဝါဖြစ်ဖို့ခိုင်းပါရလေဦးမယ်ဟုတ်ကလားဗျအဲ့တော့ပူးတိုက်အားသုံးရလိမ့်မယ်ထင်မလားဟုတ်ကဲ့အဲ့တော့တို့ဒီနေရာလေးမှာလဲတို့တချို့ယောဂီများလာမေးသူးဆိုင်ဆိုတော့ဘယ်လိုသူးဆိုင်ရမှာတုံး တို့လည်းစိုးစိုက်ကြောင်းရှင်းခဲ့ပြီးသားပဲကွယ်ဟင်တို့ဟိုဆရာကဝိပဿနာဒီနေရာကိုပြောချင်တော့လေဟုတ်ကဲ့ပန်းပြောတော့ယောဂီတို့သွားနေရတာကအဆန်လမ်းများတယ်အဆုံလမ်းမဟုတ်ဘူးတဲ့အဆန်လမ်းသွားနေနေရလော်တက်ကလေးကိုအဲအပေါ်ရည်တဲ့မြုပ်တဲ့ရှိုံလေးအပေါ်ရံလေးလောနေလို့ကတော့တက်ဖို့နေနေတာကဥတောင်တွေသွားလေဦးမယ် ကျွတ်တို့ကမ္မထာဖရာကအဲ့လိုမိတ်နေဗျအဲ့တော့ကိုကအဆန်လန်းကြီးကြတယ်အဲ့တော့လှော်တကြီးကိုတောင်လောက်တထွာလောက်တခါတဲ့ရေထဲကိုသူ့အားဆိုင်အားကောင်းကောင်းနဲ့ကုန်းကြုံလှော်နိုင်မှဆယ်ချက်တူမှဆယ်ချက်တော်မှတထွာလောက်တက်မှာနော်တဲ့တွက်တာလေးပြောအဲ့ဒီမှာလည်းအသူနဲ့စိုက်သွားလို့ခေါင်းနဲ့ဝင်သွားအဲ့သူပြောတာဟိုကြားကြီးမှတ်တယ်နာတာပေါ့ဗျာ သူဘာပြောတာလဲသူဘာလို့ကျင်တာတော့တို့အလုပ်ပေးတရားနာတော့ဆိုဒီလက်မှတ်တိုက်ဆိုလို့ပဲဟုတ်ကလားလက်မှတ်တယ်လက်ပေါက်ခင်တယ်ဟုတ်လက်မှတ်တယ်လက်ပေါက်ခင်တယ်သူဘာပြောတာတော့ငါဘာလုပ်နေတယ်သူဘာလို့ကျင်တာတော့ငါဘယ်ဘက်အာယုံပြုတ်နေတယ်ဒါအများရနားထောင်နေရအဲအပြင်တရားလို့တရားနိုးယုံမှမဟုတ်ပဲနဲ့ဟင်ဟုတ်ကလားဗျအဲ့တော့သူကသူ့တိုက်ပြောတော့တို့ကသွားပြီးဟိုသံဆိုင်မှာရှိတဲ့တန်နဲ့ လက်သမားလက်ထက်ကတန်သွားမယ်လေ။တန်ဆာမှာရှိတဲ့တန်ဟာသူ့အားတော်ရှိတယ်လေ။တဏှာကိုတေးချာချာမှတ်ပြီးတော့ကို မရိုက်တဲ့အတွက်သူ့မှာလိမ့်လက်လိမ့်လက်တယ်။ဟုတ်ကလားဗျာ။အဲလက်သမားလက်ထက်ကတန်ကြတော့သူ့အားရှိတယ်လို့သူကတို့ဟော ခဲရလေးနဲ့မှတ်လျော်ပေးဘူးလားဗျာ။တို့ရှုပ်ွက်ခဲ့သူလေ။ပေးတယ်ဗျာ။ ပေးပြီးတခါတန်လေးမတဲဘူးလားဗျာလက်ကလေးနဲ့ပြီးတော့လက်ကလေးနဲ့ကောဖေးမထားဘူးလားဗျာပြီးတော့သူ့တန်အားပြီးငါးမတန်လားတလက်မကွဲလားနှစ်လက်မကွဲလားသုံးသုံးလက်မှလားသူသိတယ်ဗျာသူ့တန်အားကိုကြည့်ပြီးတူကိုင်နေတယ်ဗျာဟင်ငါးမတန်ဆိုငါးမနဲ့ညီတဲ့တူကံကိုင်မှာပေါ့ဟုတ်ကလားငါးမတန်ကိုငါးပေါင်တူကံကိုင်လို့ရမလားအဲလက်သမားမှညံပါတယ်ဗျာ ကျွတ်တို့လိုတွေ့တဲ့သူနဲ့မဖုတ်ဘူးဟုတ်ကလားဗျလက်သမားညာပြောတာလေအာအာဟုတ်ကလားဗျအဲသူလိုကြွန့်ကျင်သူလိုလုပ်ပါတော့လားသူလိုကြွန့်ကျင်သူလိုလုပ်ပါတော့လားခင်ဗျာဘာမကြွန့်ကျင်သေးလို့ဟင်အဲ့တော့တယ်လမကွဲမှန်းသိတယ်လမကွဲတာဟုတ်ကလားတကယ်လို့တို့ဟိုတူသေးသေးပဲထားပါတော့ ဟုတ်ကလားဗျာအဲတလမကွဲဆိုတလမကွဲနဲ့ညီတဲ့အာသူသုံးတယ်ထင်တယ်ဟင်ငါမဆိုငါမနဲ့တူတဲ့အာကိုသူသုံးတော့တယ်ထင်တယ်ပိတူချက်ပေးတာလေလေအဲအဲ့လိုလေးလုပ်တော့သူလဲသူတယ်စိုက်လဲစိုက်တယ်ဒီလိုဆိုရင်သူ့ဟိုသုံးနှစ်နဲ့ရိုက်ရိုက်ငါးနှစ်နဲ့ရိုက်ရိုက်သူ့ရောမထိုးဖောက်နိုင်ဘူးလားအဲ့ဒီသုံးနှစ်ငါးနှစ်တင်မကဘူးအခမ်းဖြစ်တဲ့တိုင်မှာရောမထိုးဖောက်နိုင်ဘူးလားသူမြဲလည်းမမြဲဘူးလား အေးအဲ့ဒါသွားမြင်တာသူဟင်အဲ့လက်သမားလက်ထက်အတန်ကြတော့သူအားလည်းရှိဆိုင်အားလည်းရှိဘာဖြစ်လို့တို့တို့ဒီတတိလေးဟိုဟိုတန်လေးတဲထားရမယ်တတိလေးချုပ်ွက်နဲ့မှသိတဲ့အောင်လုပ်ထားတာတူလားအတိကအားလေးကလက်ကလေးနဲ့ဖေးထားတာနဲ့မတူဘူးလားကြောင်ညဆိုင်အားတော့တူချက်နဲ့မတူဘူးလားအေးအဲ့ဒါလေးတော့သဘောပေါက်တယ်သဘောပေါက်တော့ ၄နိုင်ထိုင်ခြင်းကစားပြီးတို့တိုက်ွက်ကြောင်းလိုက်တယ်ငါရှိသမျှအသိရှုွက်တဲ့ခြေစုံပြည့်ဝင်ထားမယ်ဟုတ်ကဲ့ရှိသမျှအသိဒီလည်းသိချင်တာပဲလေဟုတ်ကလားဒါလည်းတို့ပြောခဲ့ပြီးသားပဲမဟုတ်လားဟင်ဝရိယတိုးလိုက်တော့ဆိုလေဒီအသိဒီနာဒလတာသိချင်တာပဲလေရှိသမျှအသိဒီလည်းပဲသိချင်တာဟုတ်ကလားသူဆိုင်လိုက်တော့ဟိုဒီလည်းပဲသိချင်တာမဟုတ်လားဟုတ်ကလားအတိလေးကတ်ထားလိုက်တော့ဟောဒီထဲမှာသိချင်တာ ဒါလေးတို့အများအားရှင်းတယ်တို့တော့စူးစိုက်လို့ပြောလိုက်ရင်ဘယ်လိုစူးစိုက်ရမှာလဲတို့လာလာလျှောက်လုံးလို့ပါတို့လည်းဒီလောက်ရှင်းပြထားပါလေဟုတ်ကလားဗျဟင်ရှိသမျှအပြီးဒီအကုန်သိကျင်တာပဲလေစိတ်တွေတပူတပွားမသွားပဲနဲ့ဟုတ်ကလားအလုံးနဲ့အရင်နဲ့ဒီကိုအေးတတိဆိုင်တဲ့နေရာကိုထုတ်ထွင်းသိကျင်တာဟိုးဗျာဒါဒါလေးပြောတာပါစူးစိုက်စူးစိုက်အဲ့တော့စူးစိုက်ဆိုဘာလဲဆိုတာဒီလောက်ဆိုခင်ဗျားတို့သဘောပေါက်တော့ပါဟုတ်ကလားဗျာ အဲ့လိုလေးတို့တို့ဆရာသမားပြောတာကိုတို့ကသဘောပေါက်ခဲ့မိတယ်သူ့လိုက်အားကိုဟုတ်ကလားဗျာပြီးတော့တို့ဒီတမာတိကပညာပေါ့တယ်တို့မဟုတ်တမထကဝိပဿနာတက်တက်နေတာကြတော့ဆရာတွေကပညာကိုတည်လို့ပြောလို့မရဘူးဟုတ်ကလားဟင်ဒါကြတော့ဖွဲတရားနဲ့ဟောရပါတယ်ဟုတ်ကလားတရာတက်ဖို့ဝရိယတက်ဖို့ဟိုတတိအားကောင်းဖို့ ဟိုတမာတိအားကောင်းမှုကြတော့တွန်းတရားနဲ့သူ့ကြတော့ပြောင်းဟောရပါတယ်အဲတို့တို့ငါတော့တို့ကသင်ချောင်းပေါ်မှာအလုပ်ပေးတရားနာတယ်ဟင်ညာအနေနဲ့အမျိုးသားယောဂီတွေပေါ့လေအဲ့တော့တို့သင်ချောင်းပေးမှာလာပြီးတော့တိုက်တလုံးဖောက်ဖို့ရာအတွက်ဟိုကြီးပေါင်နေခွေးတက်သမားတွေလေကြီးပေါင်ခွေးနေတဲ့တောက်တောက်တက်တက်နဲ့အဲ့တော့ကမ္မထမ်းဆရာကတို့အလုပ်ပေးတရားဟောနေတယ် ခေါင်းရင်းမတ်တာခါခေါ်လက်တာဘုရားရုပ်ကိုရပ်ပြန်ဟင်ဘာမှလဲဟိုအစအခမရှိပဲနဲ့ယောဂီတို့ခိုးဘက်ကတောက်တက်ခေါက်နေမကြဘူးလားတဲ့ဆတ်ဆက်ကလေးမွေးအဲတော့ဟိုတရားထောက်တဲ့ယောဂီဟာကြားပါတယ်ခရားတဲ့ဒီလိုလေးပဲရှောင်တယ်အဲတော့သူကဆက်နေတယ်ဟိုဘက်ကလက်သမားဒီကယောဂီတို့နားထောင်မှုလားခေါက်နေသလားမဟုတ်ပါဘူးခရား ယောဂီတို့ကကောအဲ့ဒါနားထောင်မလို့လာတာလားတဲ့မိတယ်ဟုတ်ပါဘူးဗျာတတိသူတရားသူဟောတာကိုဟာကိုတွေးဟုတ်ဟုတ်ဗျာညောပါဗောအဲ့တော့ကြုတ်ပါသွားတော့ရောဟုတ်တာပဲသူလည်းသူဟာသူခေါင်နေတာငါတို့လည်းငါတို့ဟာတို့တရားနာသူလည်းသူ့လုပ်သူလုပ်နာငါလည်းငါလုပ်နာလုပ်နာဒီလိုတော့တော့ပါတယ်တန်လေးတယ်ဓာတုတတယ်ဘုရုတုတဟင် ဟင်ဒါဘဟုတုတဘဟုတုတဟိုတရားနာတဲ့နေရာဒါဘဟုတုတပဲကျွတ်တို့ခေါ်နေတာဘဟုတုတပဲရှုပ်ွက်တဲ့ကြဘာမှသင်သားမယ်နှခေါင်းနဲ့လေးနဲ့တိုက်ထားတာကိုယ်ကနာမှအဝင်နဲ့အမှဖွဲ့နဲ့အမှတိုက်ထားတာကိုယ်ကနာမှတကသူဟာသူပွင့်ထောက်ပါဒီကတုတဟိုသားပြီးကြည့်ဘူးပါပြီဟိုမှာကိုတော်ကြီးကဘယ်လိုပြောတယ်ဘယ်နာကဘာပါလိမ့်မလို့လို့လိုက်ချောင်းကြည့်မနေနဲ့အဝင်နဲ့အမှထွက်နဲ့အမှတဲ့အောင်လာလို့ဟုတ်ကလားမျောပါဆိုလို့လိုက်မျောလဲမနေနဲ့ဟုတ် ဟုတ်ကလားဗျာဟင်ဟင်အဲ့တော့တို့ဒီအရှိနဲ့အတိလေးအလုတ်လုတ်ပုံဒါကြည့်ရမှာလေထိတာလေးဘယ်လိုထိလဲသိတာလေးဘယ်လိုသိသလဲဒါကိုယောဂီတို့ပါလာဟိုမကြီးကိုင်းနဲ့ဖွင့်တယ်ပြောခဲ့တယ်ပကံထညက်တခိုးခေါ်ပြောခဲ့တယ်တို့နဲ့ဆိုင်မွေးတာပကံကခိုးတာအနေသာကြီးဘာမှစဉ်းစားမလို့ဟုတ်ဗျာဟင်ဟင်ပကံကထညက်တခိုးပြောတာခင်ဗျားတို့ပြောတာမဟုတ်ဘူး ဟိုပကံခိကထင်တဲ့တကူပြောတာကိုနဲ့ဘာဆိုင်တာမလို့မိသားကြီးထဲ့စဉ်းစားမနေနဲ့ဟုတ်ရာအမှန်ပါဟင်တကားတို့ဟိုဈင်းကြိုက်တုန်းကတက္ကမကြီးတယောက်ကတရားဝါဒနာပါလို့မာစီလွတ်လိုက်တယ်အဲ့တော့ဟိုကြတော့ဟိုဆရာတော်ကနေပြီးတော့သူ့လိုပြောယောဂီတို့ပြင်ပြားနဲ့တင်မထိတာဘယ်သူသိတော့တချို့ကလည်းတင်မသိတယ်ဗျတချို့ကပြင်ပြားသိတယ်ဗျဒါနဲ့တန်လာခဲ့ဟုတ် အဲ့တော့အဲ့ဒီတက္ကမကြီးကဒုစီပြန်ရောက်တော့ပြောအဲ့ဒီတရားဟောတဲ့ဆရာတော်ကတခါတလေဟာတာလေးလဲတော့သေးဗျာဘယ်လိုတော့တော့တက္ကမကြီးပြင်းများနဲ့တင်မထိတာဘသူသိတုံးလို့တီလိုလေးလဲဟာတာတော့လေဟုတ်သူဟာတာတော့လားဟိုအားရဘဝတော့ဒီတဲ့အားဟုတ်ကလားခင်ဗျားတို့ဘာတော့ဟိုသေးတဲ့များအာအာသာကြီးများတာရောင်းအယောင်းဝယ်လို့ဘသူအရင်ဝယ်မလဲတာ အာဟုတ်ကလားဟိုဘာလို့အာအာကိုထိုင်နေမရောဘူးပါခင်ဗျားတို့ဟုတ်ကလားဗျာအဲ့တော့တို့ဒီမှာခန္ဓာ၅ပါးဆိုတော့လည်းပဲထိတာလေးနဲ့ပြတာလေးဒါပဲတင်တယ်ဟဲ့ဒါလေးကိုထိတာလေးရဲ့တွင်ပြင်မူရာလက္ခဏာတင်တယ်ဟုတ်ကလားပြတာလေးဟာကောပြတာလေးရဲ့တွင်ပြင်မူရာလက္ခဏာတင်တယ်တို့ဝေဘူးဆရာတော်ဘုရားကြီးကတော့ပြအောင်ပါပြောတော့မပြတာကရုပ်တဲ့ပြတာကနာတဲ့ဒီလိုလေးလည်းသူပြော ဟုတ်ကလားဟိမသိတာကယုတ်တဲ့သိတာကနာတဲ့ဒီလိုလဲပြောတို့ပြောနေကြတော့ထိတာကယုတ်သိတာကနာတယ်လေအဲ့ဒါကိုဆရာတော်ဘုရားကြီးကဟိုယောဂီတို့ညာပွေပြီးကျင်တော့မသိတာကယုတ်တဲ့သိတာကနာဒီလိုလဲသူပြောတယ်ဟုတ်ကလားအဲ့တော့သူ့မှာယုတ်ပြီးဖောက်ပြန်တော့တဘောသူ့သူ့တဘောနောက်မှာသဘာဝမရှိဘူးလားသူ့တွင်တွင်မူရာလက္ခဏာရှိတယ်ဟုတ်ကလား နာမ်သည်သိတတ်သောသဘောထင်တယ်ဟဲ့အဲ့ဒီသိတယ်ဆိုတဲ့သဘောနောက်မှာသူ့ရဲ့သင်္ကေတမူရာလက္ခဏာဆိုတဲ့သဘာဝမရှိဘူးလားအဲ့တူလည်းရှိတာပဲဒါကိုမြင်အောင်ကြည့်ရမှာသူတို့နှစ်ဘွားတော့ရောနေတယ်ဟဲ့ဟဲ့ဝင်ဝင်လေးလေးရှူလိုက်လဲအထင်းနဲ့အတိလုံထွေးရောပူးပြီးပါလာတာဟာဘယ်ကောင်ကယင်လဲကိုဟင်မသိနိုင်တော့အောင်တယ်ဘယ်ကောင်ကနောက်ကြနေလို့ဘယ်ကောင်ကယင်လို့မသိနိုင်တော့အောင်ဟုတ်ကလားဗျာ ဒါကိုတို့စာတို့တော့လက္ခဏုပသံလို့ဟုတ်ကဲ့လက္ခဏုပသံဆိုတာသူ့တွင်ပြင်မူရာလက္ခဏာကိုအသေးသေးမြင်အောင်ကြည့်ရမှာတယ်ဟဲ့တို့ဟိုတမထဟိုတမာရီဘိုင်းလုံးကတော့အာရမဏုပသံတယ်ဟဲ့အာယုန်တစ်ခုတည်းတည်ယုံနေတယ်ကိုကတည်တဲ့တည်းရဲ့အထီးအသီးကိုကွဲအောင်ကြည့်ပြရမှာဟဲ့အဲ့တော့တမထကဟိုနေသိမ့်ပေးတာတယ်ဟဲ့ဟဲ့ဒီနေရာရှုကွဲလို့နေသိမ့်ပေးလိုက်တယ်ရှုွက်ကလေး သမထကဖန်ဆင်းပေးတယ်ထင်တယ်ဝိပဿနာကအဲ့ဒီဖန်ဆင်းပေးတဲ့ရှုွက်သေးရဲ့အထီးနဲ့အတိရဲ့သွင်ပြမူရလက္ခဏာကိုအသေးစိတ်ဉာဏ်ယူရမှာဒါကိုဝိပဿနာလို့ခေါ်တယ်ထင်လားဟုတ်ကလားအဲ့တော့တို့ဒီအထီးလေးဘယ်လိုထိနေသလဲဘယ်နေရာကထိနေသလဲဘာကြောင့်ထိနေသလဲကြည့်ပါလေဟုတ်ကလားသိတာရရောဘယ်လိုလုပ်သိနေသလဲဘယ်နာကနေသိနေသလဲဘာကြောင့်သိနေသလဲ ကြည့်တာပဲဟုတ်ကလားဗျဟင်ဟောလိုက်မေးဖို့ပြောတာတော့မဟုတ်ဘူးလေသူ့ရဲ့လက္ခဏာကိုမြင်အောင်ကြည့်ဖို့ကြည့်ရမှာတော့ခုနကအထီလေးနဲ့တီလေးအဲတို့ချုပ်ွက်ထဲမှာထင်းထင်းကြီးပေါ်နေမယ်ထင်တယ်ဟင်ဆရာသမားဒီနမိတ်ကလေးပေါ်နေရင်အဲ့ဒီသမားဒီနမိတ်ဆိုတဲ့အရေးအောက်မှာတရားခံမြောက်ခိုးနေတာရှိတယ်ဟုတ်ကလားအဲ့တော့သူ့အလုံးလေးပေါ်ပေါ်အချောင်းလေးပေါ်ပေါ်အဲ့ဒီအလုံးဆိုတဲ့ဓာတုသမာဓိနမိတ်ထင်တယ်ဟဲ့သိတိကြီးကြောင့်ကြတဲ့နမိတ်ထင်တယ်ဟဲ့ သို့မဟုတ်ရိုးနှစ်ခုတိုက်ခိုက်ရာကပေါ်ပေါက်လာတဲ့အရေးခင်လေဟဲ့အဲ့ဒီအရေးအောင်မှာအထိနဲ့အတိရုံနာနှစ်ပါးရှိတယ်ဟုတ်ကလားဗျာအဲ့တော့ထိတာလေးဘယ်လိုထိနေတယ်သိတာလေးဘယ်လိုသိနေတယ်ဒါကွဲအောင်ကြည့်ရမှာဟုတ်ကလားဗျာအဲ့တော့တို့ဘယ်မှုတွေတုံးအရင်ကပြောခဲ့ပြီးပြီထင်တယ်ဟဲ့ငါရှိမရှိဒါလည်းရှိတယ်ထင်တယ်ဟဲ့ဟင်လာကြတဲ့ကတို့ကဆွဲလေးနဲ့လာတာကိုဟင်ဟင် ဟုတ်ကလားကုသိုလ်ပြုတော့ငါတွေကငါကောင်းမှုပြုလုပ်နေပြီဒီတိုင်းထင်တယ်ဟင်ဘာလို့ကောင်းမှုပြုလို့ဆိုငါကောင်းကျိုးလိုချင်လို့ငါကြီးပါတယ်ဟုတ်ကလားဟင်ဘာလို့နေတော့ဆိုငါကောင်းမှုပြုနေပြီဒီလိုထင်တယ်ဟဲ့ငါပါတလားအင်းဘာလို့ပြုတာတော့ဆိုငါကောင်းကျိုးလိုချင်လို့ပါနေတယ်ငါဆိုရယ်ဟုတ်ကလားဟိအဲ့တော့ကောင်းကျိုးလိုချင်တယ်ဆိုတာကောင်းကျိုးကြိုက်တဲ့ကာမှုပါတယ်ငေါပါနေမှာ ပါတာပဲအဲ့တော့ကြိုက်ဆွဲလဲရှိမှာပဲဟုတ်ခလားအဲ့တော့ဒီထဲမှာကြည့်နေတယ်ဟုတ်ခလားအဆွဲနဲ့ဖြစ်နေတာလေအဲ့တော့ငါရှိမရှိဒါသိချင်မလားဟုတ်ခလားဒါနံပါတ်1ဟိုအမှုထင်တယ်ဟိအငင်းပွားမှုထင်တယ်ဟိနိတို့ကဘာလှုပ်လှုပ်ငါမြင်တယ်ငါကြားတယ်ငါလှုပ်တယ်ငါပွားတယ်ဒီလိုပဲထင်တယ်ဟိဟိဟိတို့သာတော့ကာရကဝေဒကသာမိဝိဟိုဘာတို့ ရှိတယ်ဟင်ကာရကဆိုတာငါပဲပြုလုပ်နေတယ်ဝေရကဆိုတာငါပဲခံစားနေတယ်တာမီဆိုတာဟိုငါလှုပ်တာငါပိုင်တာပေါ့နိဝါတိဆိုတာအိုးဟင်ငါအလိုကိုအကုန်လိုက်နေရတာပေါ့ဟင်ဟင်ထိတစ်ချက်ထဲမှာဒီလေးချက်ပါနေတယ်တင်လေငါပဲရှူတယ်ပေါ့ဒီလိုတင်လေငါပဲရှူတယ်ပါတယ်တင်လေငါပဲကြိုက်ထုတ်လိုက်တယ်ပါတယ်တင်လေဟင်ငါပဲခံစားတယ်ပါဘူးလားဝေဒကဟောလေ ပါမီငါလုံးတလူရတယ်ပါနိုင်လားအဲဒါလည်းပါတာပဲငါပိုင်တယ်ပါနေတယ်မိပါပြီငါအလိုလိုက်နေတယ်ပါဘူးလားအဲပါတယ်အဲ့တော့ငါရှိမရှိဒါတို့သိတယ်လေဟင်အဲ့ဒါဘု து လိုက်မရမှာတော့ဒီအဖြစ်နဲ့အပြီးပဲစိုက်စီရင်းနဲ့အဖြစ်ပေါ်မှာတယ်မှန်ပါပါဟင်ထိတာလေးဘယ်လိုထိနေတယ်သူ့သွေးမြေမူရာလက္ခဏာလားသိတာလေးကဘယ်လိုသိနေတယ်သူ့သွေးမြေမူရာလက္ခဏာတယ်ဟဲ့သူ့သွေးမြေမူရာလက္ခဏာလေးကို သူ့ဟာလေးနဲ့သူခွဲခွဲချမ်းချမ်းပြီးသွားရင်ငါရှိမရှိဘုသူ့မေးဖို့သူသေးတယ်ဟင်ထိတာလေးထိတာလေးနဲ့ပြီးတာလေးကပြီးတာလေးလေအေးထိတာလေးကဘယ်လိုထိနေလဲပြီးတာလေးကဘယ်လိုပြီးနေတယ်ဒါလေးပြီးချင်တာမဟုတ်လားအဲ့တော့ထိတာလေးနဲ့ပြီးတာလေးရဲ့တွင်ပြမူရာလက္ခဏာကိုတို့ပြီးသွားရင်ငါရှိမရှိပြဿနာပြီးမှထင်တယ်ပြီးလောက်တယ်ထင်မလားဟုတ်ကလားဗျာအေးပြီးတော့မြဲမမြဲ ဒါလည်းရှိသေးတယ်နဲ့တို့ကမြဲတယ်ထင်လားဟုတ်ကလားဟင်ဟင်ခမရမိဘဘသူတုံးဆိုဘသူဘသူဘသူဘသူဟင်ခမရဘသူသားတော့ကျုပ်ကဘသူဘသူသားဒီလိုထင်နေဟဲ့ဟင်ကျုပ်တို့ပြောလို့ခမရမိဘရှိတော့ပေးပြီဟင်ဟင်ခဏမှုပြီးတော့မိဘမရှိဘူးပေးပြီဟုတ်ကလားဟင်အဲ့ဒီတို့မွေးပြီးတာနဲ့တပြိုင်နက်ပฏิတရေပေးပြီးတာနဲ့သူ့ယုံနာတစ်ပါးချုပ်ပြောက်သွားတာထင်တယ်နောက်ဟာတို့မိဘနဲ့မိဘအစ်စ်နဲ့ချွတ်တွတူတဲ့ ရုပ်တူတွေပဲလာတော့တာတယ်တို့မိဘတော့မဟုတ်တော့ဘူးသူသားရောဟုတ်သေးလို့လားဟုတ်တော့ဘူးတို့ကတော့မြဲတယ်ထင်နေတာလေဟင်ဟုတ်ကလားဗျအဲ့တော့မြဲမမြဲဒါလည်းသိကျင်ပြီးတာပဲဟင်ဒီအငင်းပွားမှုကတော့ရှိထင်တယ်မြဲမမြဲလေပြီးတော့ကောင်းမကောင်းဒီမှုကောကိုကိုကိုသိကြိုက်ကလေးတွေ့ရင်ကောင်းတယ်ပဲပြောတာမဟုတ်လားကိုသဘောကျတာလေးတွေ့ကောင်းတယ်ပဲပြောတာမဟုတ်လား ဟိကိုလိုဘပြည့်ကောင်းတယ်ပဲပြောတာမဟုတ်ဘူးလားဒါလည်းကောင်းမကောင်းကောင်းတယ်မကောင်းဘူးဟုတ်ကလားဗျဒါလည်းတို့ညင်းနေကြပါပဲဒီအမှုလည်းတို့အငင်းပွားမှုလည်းဒီကျုပ်ွက်တဲ့ကဖိပိချူရင်းနဲ့တို့ဒီအမှုကိုလည်းဆုံးဖြတ်ခဲ့ရမှာဟင်ပြီးတော့ပိုင်မပိုင်လားဟင်ပိုင်မပိုင်ဒါလည်းညင်းနေတာပဲအိုးငါကငါပိုင်တာပေါ့ကွာဒီလိုပဲပြောတယ်ထင်တယ် အဲဒီကြတဲ့ဟိုကိုမွေးထားတဲ့သားကိုပိုင်တာပေါ့ကွာဒီလိုလဲပါသေးတယ်ကိုယ်တွေမကဘူးသူများပါလိုက်ပိုင်နေသေးဟုတ်ကလားဗျာဟင်ဟုတ်ကလားဟဲ့ပါတယ်နဲ့အဲ့တော့ကိုမွေးတဲ့သားမူငါသားပြောတာကောင်းဟုတ်ကလားနမကြီးရမွေးတဲ့နွားလေးငါနွားဆိုတော့လက်ထုံကောင်းဟင်ဟင်နမကြီးရမွေးတယ်နော်ဒါဘသူနွားတော့ဆိုဘယ်လိုပြောဟင်ဟိုဓမ္မကြီးရမွေးတာဒါဘသူသားတော့ဆိုဘယ်လို ဟုတ်ပြီလေဟိုကိုဓမ္မကြီးရမွေးလို့ကိုသားကောင်းနားထောင်နမကြီးရမွေးတာသွားပြီနားနွားကောင်းမကောင်းတာမကောင်းတာအာနမကြီးရမွေးတာသွားငါနွားတယ်ကြည့်တော့ဟင်းဓမ္မကြီးရမွေးတော့ငါသားသွားနားထောင်ကောင်းလေဟုတ်ဗျာဟင်အဲ့တော့ငါပိုင်နေသွားတဲ့တို့အမြဲရှိနေတယ်အဲ့တော့ပိုင်မပိုင်ဒီအဖြေကိုလည်းတို့သိကျင်တယ်အဲ့တော့ဒါတွေသိကျင်ရင်ဘာလုပ်ရမှာတော့ထိ ကျုပ်ွက်ထဲမှာရှိတဲ့အထီးနဲ့သိထင်တယ်အထီးနဲ့သိတော့အတိပြီအထီးမီဖြစ်ရတာထင်တယ်အဲ့တော့တို့ဟွာပေါ့ရေတဲကိုလှေလောနေတယ်လှေပေါ်မှာခရီးပဲလေးရောက်ရှိဟုတ်တယ်ဟဲ့လှေတစ်စင်းမှာခရီးပဲလေးရောက်လိုက်နေတယ်ဟင်အဲ့ဒီလေယာဟောကုန်းပေါ်လောရသလားရေတဲလောရသလားရေတဲမှာလောနေရတယ်အဲ့တော့ရေပေါ်မှာတေလောနေတယ်လေပေါ်မှာ ခရီးသည်၄ယောက်ရှိတယ်အဲ့ဒီခရီးသည်၄ယောက်နဲ့တကွဒီလေကိုဖမ်းရင်လို့ရှိရင်လေတစ်ခုဖမ်းထားတာနဲ့ခရီးသည်၄ယောက်ဟောဟုတ်ခလားအဲ့တော့ခရီးသည်၄ယောက်ဖမ်းမလားလေဖမ်းမလားလေဖမ်းရင်လေရောခရီးသည်၄ယောက်မိဒီမှာလဲအထီးနဲ့အသိထင်တယ်အတိမာခံစားပြီးမာတာပြီးကြောင်ညာဆိုင်ပြီးဖုံပြပြီးဟုတ်ကလားပြီးသွားလေးထဲမှာလေးခုထင်တယ် ဒါအထိပေါ်ကိုကတ်လိုက်ညာမို့လားဒီအထိဟာဟောဖြစ်ပြက်ဆိုတဲ့ပုဂ္ဂလာခြေတိုင်းပေါ်မှာတယ်နဲ့အဲ့တော့ဒီထိတာလေးကိုသူ့တွင်မြင်မူရလက္ခဏာကိုထင်တဲ့ထင်မြင်တဲ့မြင်အောင်ရှုပြီးသမှာဒါကိုပဲအထူးရှုတာဝိပဿနာတယ်လေဝိအထူးပဿနာရှုပါချေကဲနာကြသို့